အခန်းကြီး9အငယ်1မှ9ငါသားငါစကားကိုစိစိနားထောင်၍ငါပညာတို့ကိုသင်၌သိုထားလော့ငါပညာတို့ကိုစောင့်ရှောက်၍အသက်ရှင်လော့ငါပေးသောတရားကို ကိုမျက်စံကဲ့သို့စောင့်လော့တင်း၏လက်ချောင်းတို့၌ခြိထား၍တင်း၏နှလုံးအင်းစင်း၌ရေးမှတ်လော့ပညာကိုကိုနှမဟူ၍၎င်းဉာဏ်ကိုကိုပေါက်ပေါ်ဟူ၍၎င်းခေါ်လော့တို့ပြုလင်သူတို့သည်အမျိုးပြတ်သောမိမ့်မှ နှုတ်နှင့်ချော့မော့တတ်သောပြည်တန်ဆာမိန်းမလက်မှတင့်ကိုကယ်တင်ကြလိမ့်မည်။အငယ်6မှ29ငါအိမ်ပဒင်းရဲ့ကြားမှငါကြည့်၍မြင်ရသောအမှုဟုမူကားညံတိန်သော အမျိုးသားချင်းစုကိုငါကြည့်ရှုစဉ်တွင်ညံမရှိသော လူပြိုတယောက်သည်ထိုသို့သောမိမနေရာလမ်းတောင်အနားသို့လျှောက်သွားသဖြင့်မိုးချုပ်၍ညာဦးချိန်ညစ်နေသောအချိန်ရောက်သောအခါ ထိုမိန်းမနေရာလမ်းသို့လိုက်လေ၏။ပြည်တန်ဆာအဝတ်ကိုဝတ်၍စမ်းပြားသောမိန်းမသည် ထိုသူကိုကြိုဆို၏။ထိုမိန်းမသည်ကျယ်သောအသံနှင့် ခိုင်မာသောစိတ်သဘောရှိ၏။ကိုယ်အိမ်၌မနေ၊လည်တတ်၏။ခဏအိမ်ပြင်၊ခဏလမ်းထဲမှာနေလျက်၊လမ်းထောင့်အရပ်ရပ်၌ချောင်းမြောင်း၍ကြည့်တတ်၏။ထိုလူပျိုကိုတွေ့သောအခါရဲသောမျက်နှာနှင့်ဘမ်းဘက်နမ်းရှုပ်လျက်၊ငါ၌မိဿဟာယပူဇော်သက္ကာရှိ၏ ယနေ့ငါဂတိဝတ်ကိုငါဖြေပြီ ထိုကြောင့်တင့်ကိုကြိုးဆိုအံ့သောငါငါထွက်လာပြီတင့်မျက်နာကိုကြိုးစားရှာ၍တွေ့ပြီငါကရင်ကို ချဲလေသောအိယာခင်းနှင့်၎င်းအေဂုထုပိတ်ချောနှင့်၎င်းပြင်ဆင်ပြီငါမှုရာကို မှုရန်အကျော်တစ်ချပိုးနှင့်ထုံပြီလာပါ မိုးလင်းသည့်တိုင်အောင်ကာမရာဂစိတ်ကို ဖြေကြကုန်အံ့မေထုံပြု၍မွေလျော်ကြကုန်အံ့ငါအရှင်သည်အိမ်မှမရှိ ငွေအိတ်ကိုဆောင်လျက်ဝေးသောအရပ်သို့သွားပြီ။ပွဲနေ့ရောက်မှသာပြန်လာလိမ့်မည်ဟုချစ်ဘွယ်သောစကားနှင့်ထိုသူကိုသွေးဆောင်၍ချော့မော့တတ်သောနှုတ်ခမ်းနှင့်နိုင်သဖြင့်၊နွားသည်အသေခံရာသို့လိုက်သကဲ့သို့၎င်း၊သမင်ဒရယ်သည်မိမိအသည်း၌မြှားမထိုးမှီတိုင်အောင်ဘမ်းမိရာထဲသို့ဝင်သကဲ့သို့၎င်း၊ငှက်သည်မိမိအသက်ဆုံးစေခြင်းငှါထောင်မှန်းကိုမရိပ်မိဘဲကျော့ကွင်းထဲသို့အလျင်အမြန်ဝင်သကဲ့သို့၎င်း လူပြိုသည်ထိုမိန်းမနောက်သို့ချက်ခြင်းလိုက်သွားတတ်၏။သို့ဖြစ်၍ငါ့သားတို့၊ငါ့စကားကိုနားထောင်၍ငါဟောပြောချက်တို့ကိုမှတ်ကျုံးကြလော့။ထိုသို့သောမိန်းမနေရာလမ်းကိုစိတ်မငဲ့ကွက်နှင့်။သူကျင်လည်သောလမ်းခရီးသို့လွှဲ၍မလိုက်နှင့်။အကြောင်းမူကား၊သူသည်စစ်သူရဲအများတို့ကိုလှဲလေပြီ။ခွန်အားကြီးသောသူအများတို့ကိုသတ်လေပြီ။သူ၏အိမ်သည်သေမင်း၏ ဘုံဗိမှန်သို့ဆင်း၍မရဏနိုင်ငံသို့ရောက်သောလမ်းဖြစ်၏။